သွန်မောကနာတရားနာနေကြတဲ့အလုံးသောဒီအန္တန်နိုင်ငံသူနိုင်ငံသားများအစပြုပြီးတော့အလုံးသောကဘာသူကဘာသာတတ္တဝါများကိုယ်စိတ်တစ်ဖြာကျမ်းပါကြပါစေချမ်းသာကြပါစေဘေးပေါင်းရန်ပေါင်းကင်းငြိမ်းကြပါစေလို့မေတ္တာတွေပို့သပြီးတော့ယနေ့ညမင်္ဂလာတုတ်တံတရားပွဲစတင်ကြရအောင် အဲ့တော့ယနေ့ဆက်လက်ပြီးတော့အလုံးသောတရားကမ္မတွေကိုမင်္ဂလာသုံးနဲ့ပတ်သက်တဲ့ဤတံကြံရှိနေသေးတဲ့သိရှိသိရှိသိရှိတိုက်တဲ့အိဗယ်လေးတွေကိုပထမဦးစွာပြောပြပေးမှာဖြစ်ပါတယ်အဲ့တော့ယခုမင်္ဂလာတုတ်ကို နာဖို့ရန်အတွက်မင်္ဂလာတုတ်တန်တရားတော်ကိုနာဖို့ရန်အတွက်စัจ java လာတသောမှာရှိတဲ့နတ်အပေါင်းနေစီဝေးပြီးတော့ဇေတဝင်ကျောင်းထဲကိုအလုံးရောက်ရှိလာကြပါပြီအဲ့တော့နတ်ဒီအများကြီးလာတော့လည်းပဲတရားမင်းတာဝန်ပေးထားတဲ့နတ်သားတယောက်ကဗုဒ္ဓမြတ်စွာကို မင်္ဂလာတုတ်ဟောဖို့ရန်အတွက်လျှောက်ထားခြင်းဖြစ်ပါတယ်အဲ့တော့ပါဠိစာပေမှာအတာခောတာတိဝတာဘဂဝန္တံဘိဝါတိတဝါဧကမန္တံအထာတိတင့်တဲ့လျှောက်ပတ်သောနေရာမှာရက်တယ်လို့ပါဠိမှာမိတ်ဆိုထားပါတယ် အဲဒီတော့တင့်တဲ့လျောက်ပတ်သောနေရာမှာရချင်းနဲ့ပတ်သက်ပြီးတော့သိတဲ့သိထိုက်တဲ့အချက်ကလေးတွေရှိပါတယ်အဲ့ဒါလေးတွေကို ပြောပြပါမယ်အဲ့တော့နေတဲ့ထိုင်တဲ့နေရာမှာတကယ်ဘုရားရှင်ရှေ့သွားတဲ့ဘုရားရှင် ရှေ့ကိုရောက်တဲ့အခါမှာတဲ့အတွက်နံပါတ်1အဝေးကြီးလည်းပဲမနေရပါဘူးဘုရားအတိုင်ကပြသွားပါတယ်ဗျာခုံးဝင်လွတ်လာမသိဘူးတိုင်ကပြသွားတော့ပြမင့်ပေးပါဟုတ်ပြီပြီအဲ့တော့တင့်တယ်လျောက်ပတ်သောနေရာမှာရက်တယ်ဆိုတာဘုရားနဲ့အလွန်ဝေးလွန်းတဲ့နေရာမှာလည်းပဲ မနေရပါဘူးမရက်ရပါဘူးနံပါတ်2အလွန်နီးလွန်းတဲ့နေရာမှာလည်းပဲမနေရမခံရပါဘူးနံပါတ်3နေညာနေရဲ့အထက်ပိုင်းမှာလည်းပဲမနေရပါဘူးနောက်ဘုရားတဲ့မြင့်တဲ့နေရာမျိုးမှာလည်းပဲ မနေရမခံရပါဘူးနံပါတ်5ဒီနဲ့ရှေ့တဲ့တဲ့မှာလည်းပဲမနေရပါဘူးနောက်နံပါတ်6ကနောက်ဘုရားရဲ့နောက်ကျောဘက်ကလည်းပဲမနေရပါဘူးအဲ့တော့ဒါတင့်တင့်တယောက်ပတ်စွာနေနီးထိုင်နီး6ချက်ဖြစ်ပါတယ်ဒါကတော့ဘုရားရှိမှမဟုတ်ဘဲနဲ့ကျန်တဲ့ဆရာတော်တွေရှိပဲသွားသွား လေးစားလောက်တဲ့ပုံကိုယ်တွေရှိပဲသွားသွားအဲ့ဒီအင်္ဂါ6ပါးနဲ့ညီညွတ်အောင်နေထိုင်ရင်တင့်တင့်လျောက်ပတ်စွာနေနည်းထိုင်နည်းပဲဖြစ်ပါတယ်အဲ့တော့အဲ့ဒီ6မျိုးပါနံပါတ်1အလွန်ဝေးလွန်းတဲ့နေရာမှာနေရင်စကားပြောရရင်စကားအကျယ်ကြီးပြောရပါတယ်ဒါကြောင့်မို့လို့မဝေးစီပဲနဲ့အဲ့တော့ 12တောင်ပတ်ဝန်းကျင်လောက်နေရာမျိုးမှာနေခြင်းထိုင်ခြင်းဟာဒါမနီမဝေသောနေခြင်းထိုင်ခြင်းဖြစ်ပါတယ်အလွန်နီးကပ်ကပ်ထိုင်ရင်လည်းပဲတယောက်နဲ့တယောက်ခန္ဓာကိုယ်ချင်းထိမိခိုက်မိတတ်ပါတယ်အဲ့တော့ခန္ဓာကိုယ်ချင်းထိမိခိုက်မိရင်လည်းအကာရဝဖြစ်စေပါတယ်ဒါကြောင့်အလွန်နီးနီးကပ်ကပ်မထိုင်ရဘူးလို့ဆိုလိုတာပါ နမှာနေမယ်ဆိုရင်မိမိရဲ့ခန္ဓာကိုယ်ကအနက်ကြီးရောက်ရှိသွားတတ်ပါတယ်ဆရာတော်ကြားလားဗျာကြားတယ်ကြားကြားလားခင်ဗျအာခုနမကြားဗျာဆရာတော်ပြန်မဲ့မဲ့ပါမှန်ပါပြီနောက်နံပါတ်3နေညာအရက်နေရဲ့အထက်ပိုင်းမှာတည်၍နေပဲဆိုရင်မိမိရဲ့ခန္ဓာကိုယ်ရဲ့အနံ့တွေကအနံ့ဆိုးတွေကမိမိလေးစားလောက်တဲ့ပုံကိုယ်ရဲ့နှာခေါင်းထဲမှာရောက်ရှိသွားရင်ဒါအခါတော်ဝဖြစ်စေပါတယ်။ဒါကြောင့်မို့လို့ နေညာအရက်နေရက်ဖက်ပိုင်းမှာမနေရဘူးလို့ဆိုလိုခြင်းဖြစ်ပါတယ်။နောက်မြင်းတဲ့နေရာမှာနေတယ်ဆိုရင်လည်းပဲလေးစားလောက်တဲ့ပုဂ္ဂိုလ်ကအောက်ကကိုကအမြင့်ရက်ကနေပဲဆိုရင်လည်းဒါမယုတရားရောက်ပါတယ်အကာရဝဖြစ်စီပါတယ်။ဒါကြောင့်မို့လို့မြင့်တဲ့နေရာမှာမထိုင်ရဘူးလို့ဆိုလိုခြင်းဖြစ်ပါတယ်။နောက်နံပါတ်5ကရှေ့တဲ့တဲ့မှာ အကယ်၍သွားနေမယ်ဆိုရင်တဦးနဲ့တဦးမျက်နှာချင်းစာအကြည့်ချင်းတွေဆုံတတ်ပါတယ်အဲ့လိုအကြည့်ချင်းဆုံခြင်းဟာလည်းပဲအခါတော်ဝဖြစ်စီပါတယ်ဒါကြောင့်မလို့ရှေ့တဲ့တဲ့မှာမခံရဘူးလို့ဆိုလိုခြင်းဖြစ်ပါတယ်နောက်နံပါတ်6ကအကယ်၍နောက်မှာသွားထိုင်လို့ရှိရင် စကားပြောခြင်းတဲ့အခါမှာလေပင်ကြီးနောက်လှဲပြီးတော့ပြောရဆိုရပါလိမ့်မယ်ဒါလည်းပဲမသိမတင်တဲ့အမှုရာ ဖြစ်တဲ့အတွက်ကြောင့်နောက်က လည်းပဲမခံရဘူးလို့ဆိုလိုခြင်းဖြစ်ပါတယ်။ဒါကြောင့်ဘုရားရှင်ရှိမှပဲဖြစ်စေလေးစားလောက်တဲ့ပုဂ္ဂိုလ်များရဲ့ရှိမှပဲဖြစ်စေနေတဲ့ခိုင်တဲ့အခါမှာအဝေးကြီးလည်းမနေရပါဘူး။နံပါတ်2အနီးကပ်လည်းပဲမနေရမခံရပါဘူး။နံပါတ်3လေရဲ့အချက်ပိုင်းဒီညာအရက်မှာလည်းပဲမနေရပါဘူး နောက်နံပါတ်၄မြင့်တဲ့အရက်မှာလည်းပဲမနေရပါဘူးနံပါတ်၅ရှေ့တဲ့တဲ့မှာလည်းပဲမနေရပါဘူးနံပါတ်6နောက်ကြောဘက်ကလည်းမနေရမခံရပါဘူးရှေ့ရှေ့၃မျိုးပါအဲခုနောက်နောက်၃မျိုးမှန်ပါ၃မျိုးဟိုရှေ့ရှေ့၃မျိုးအဲရှေ့၃မျိုးပါမှန်ပါရှေ့၃မျိုးဝေးတဲ့နေရာဝေးလွန်းတဲ့နေရာ မှန်ပါနောက်နီးလွန်းတဲ့နေရာနံပါတ်3ကနေညာနေရဲ့အပိုင်းပေါ့နော်ရပြီမှန်ပါ၆ချက်လို့ရပြီလားရှင်မှန်ပါရပြီဗျာအဲအဲ့လိုအင်္ဂါ6ပါးအပြည့်ရှိတဲ့နေရာ6ပါးမှာမထိုင်ပဲနဲ့အပြည့်ကင်းတဲ့နေရာ6ပါးမှာနေခြင်းထိုင်ခြင်းဟာတင့်တဲ့လျှောက်ပတ်စွာနေနီးထိုင်နီးပဲဖြစ်ပါတယ် အဲတော့ဒါကတင့်တလျောက်ပတ်ဆိုတာနေထိုင်နေ6ပါးခုနနတ်သားဟာအဲ့ဒီအပြစ်6ပါးမှာလွတ်တဲ့နေရာမှာဘီဖရာရှင်ရဲ့ဘီဆောင်းလေးတနေရာမှာရက်ပြီးတော့မြတ်စွာဘုရားကိုလျှောက်ထားပါတယ်ခုနပြောတဲ့အပြစ်6ပါးဆိုတာကတော့ဒါပြိတ္တ နဲတဲ့အခါမျိုးကိုဆိုလိုခြင်းဖြစ်ပါတယ်ပရိသတ်ဒီများလွန်းလို့ပရိသတ်ဒီများနေတဲ့ဆိုရင်တော့လည်းပဲသက်လျော်တယ်လို့နေလို့ထိုင်လို့ရပါတယ်အဲ့ဒါလည်းပဲအပြည့်မရှိပါဘူးအဲ့တော့ခုနနတ်သားဟာအပြည့်6ပါးမှာလွတ်တဲ့နေရာမှာမတ်တက်ရက်ပြီးတော့ရှောက်ထားခြင်းဖြစ်ပါတယ်အဲ့တော့မထိုင်ပါဘူးဒီနေရာမှာ ဘာကြောင့်မထိုင်တယ်လဲဆိုတာလည်းပဲမှတ်သားစရာလေးတွေရှိပါတယ်အဲ့တော့မထိုင်မင်းနဲ့မတ်တက်ရခြင်းအကြောင်း၄ချက်ရှိပါတယ်အဲ့တော့ net ဒီဆိုတာလူပြည်ကိုလာတယ်ဆိုတာကတကယ်ဘုရားဖူးခြင်းတို့တရားနာခြင်းတို့သာနဲ့လာကြခြင်းဖြစ်ပါတယ်အဲ့တော့ လူတွေရဲ့အနတ်ဟာလူပြည်ရနေပြီးတော့ယူဇနာတရားမိုင်ပေါင်းဆိုတထောင်လောက်ဝေးတဲ့နေရာကနေပြီးတော့လူရဲ့အနက်ဟာအင်မတန်ဆိုးရွားတဲ့အနက်နတ်ဒီမှာရရှိပါတယ်။ဒါကြောင့်တော်ယုံတန်ယုံဆိုရင်လူပြည်ကိုတို့မလာခြင်းကြပါဘူး။အဲ့တော့လူပြည်မှာလာပြီးတော့အမြန်ဆုံးပြန်ကျင်တဲ့အတွေ့အကြုံဒါမတ်တက်ရက်ချင်းဖြစ်ပါတယ်။ အဲ့တော့အချုပ်ပြောမယ်ဆိုရင်နံပါတ်1မထိုင်မဲ့နဲ့မတ်တက်ရတာဟာသူ့ပြည်မှာလာ လာပြီးတော့သူတို့တရားနာပြီးတော့အမြန်ဆုံးပြန်ကျင်တဲ့အတွက်ကြောင့်မတ်တက်ရခြင်းဖြစ်တယ်လို့ပိဋကတ်တော်မှာမိတ်ဆွေထားပါတယ်အဲ့တော့လောကမှာနောက်တစ်ချက်နံပါတ်2ကထိုင်နေဆိုတာကသွားလာရခြင်းကြောင့်ပင်ပန်းမှုကိုပယ်ဖြတ်ဖို့ရတဲ့အတွက်ထိုင်ကြခြင်းဖြစ်ပါတယ် နတ်ဒီမှာအဲ့ဒီလိုပင်ပန်းမှုဆိုတာမရှိပါဘူး။ဒါကြောင့်ပင်ပန်းမှု မရှိတဲ့အတွက်ကြောင့်လည်းပဲမထိုင်မဲနဲ့မတ်တက်ရခြင်းဖြစ်ပါလေ။အဲ့တော့နံပါတ်3ကအဲ့ဒီချိန်မှာဘုရားရှင်ရဲ့ရှေ့မှာဘုရားရှင်ရဲ့တပည့်တာဝကတန်ဃာတော်ကြီးညာစွာတရင်သုံးနေကြပါလေ။အဲ့တော့အဲ့ဒီတာဝကတန်ဃာတော်ကြီးကိုလေးစားတဲ့အနေနဲ့လည်းပဲ မထိုင်ပဲမတ်တက်ရခြင်းဖြစ်ပါတယ်နောက်နံပါတ်၄ကမြတ်စွာဘုရားအပေါ်ကိုအလွန်အင်မတန်လေးစားတဲ့အတွက်ကြောင့်လည်းပဲမထိုင်မဲနဲ့မတ်တက်ရခြင်းဖြစ်ပါလေအဲဒါဒါတော့နတ်ဒီမထိုင်မဲနဲ့မတ်တက်ရခြင်းအကြောင်းဒါပိဋကတ်တော်မှာလာတာလေးကိုဘုံဘုံနေနဲ့ပြောပြ ပေးတာဖြစ်ပါတယ်။ရသောအဖြစ်နတ္တိဟာမထိုင်ပါဘူးမတ်တက်ပဲရက်လေရှိပါတယ်။အဲ့တော့အဲ့ဒီနတ္တဟာတင့်တင့်လျောက်ပတ်တဲ့နေရာမှာနေမတ်တက်ကလေးရက်ပြီးတော့မြတ်စွာဘုရားကိုဘာထာနဲ့လျှောက်ထားပါတယ်။ဘဝဒေဝမနုဿာသမင်္ဂလာနိအစိန္ဒယအာကင်္ကမာနံတုထာနံဖြူဟိမင်္ဂလာ မုတ်တမန်ဆိုတဲ့ဂါထာလေးကိုလျှောက်ထားပါတယ်အဲ့ဒီဂါထာလေးရဲ့အဓိပ္ပာယ်ကမြတ်စွာဘုရားပစ္စုပန်ချမ်းသာတမလွန်ချမ်းသာကိုလူလာကြတဲ့သူတွေကောနတ်တွေကောမင်္ဂလာအကြောင်းတွေးတော်ကြံစီ ပြောဆိုနေကြပါတယ်ဗျာမြတ်စွာဘုရားလောကမှာကြီးပွားတိုးတက်ကြောင်းဖြစ်တဲ့မင်္ဂလာတရားတော်ကိုတပည့်တော်တို့အားဟောကြားပေးပါဗျာလို့ရှောက်ထားခြင်းဖြစ်ပါတယ်အဲ့ဒီကာထာမှာလည်းပဲဒေဝမနုဿာဆိုတဲ့စကားလေးနှလုံး ပါပါတယ်အဲ့ဒီစကားနှလုံးအတိတ်ပဲလည်းပဲရှင်းပြခြင်းပါတယ်အဲ့တော့အဲ့ဒီမှာဒေဝဆိုတာသိသိသိထိုက်ပါတယ်ညာသောအဖြစ်တော့ဒေဝဆိုရင်နတ်လောက်ပဲသိထားကြတာရပါတယ်တကယ်တော့နတ်ဆိုတာဒေဝဆိုတာ၃မျိုးရှိပါတယ်အဲ့တော့ net ဆိုတာနံပါတ်1တန်မုတ်တိ net ဆိုတာရှိပါတယ်တန်မုဒိနတ်ဆိုတာကခုယခုလူလောကမှာရှိတဲ့ရှင်ဘရင်နေကြားလားရှင်ဗျာမှန်ပါကြားတယ်ဗျာတန်မုဒိနတ်ဆိုတာယနေ့လူလောကမှာတွေ့မြင်နေရတဲ့ရှင်ဘရင်နေနောက်မိဖုရားတွေရှင်ဘရင်ရဲ့သားတွေယနေ့ခေတ်ဆိုရင်တော့နိုင်ငံတော်သမ္မတဆိုတဲ့ပုံပုံမျိုးတွေဟာ တန်မုတိနတ်တွေပဲဖြစ်ပါတယ်နောက်နံပါတ်2ကဥပပတ္တိဒေဝဥပပတ္တိနတ်ဖြစ်ပါတယ်အဲ့ဒီဥပပတ္တိနတ်ဆိုတာကတော့စတုမဟာရိနတ်ပြည်မှာရှိတဲ့နတ်တွေကစပြီးတော့ဟိုးအထက်ဗြဟ္မဘုံရှိဗြဟ္မဘုံအထိရှိတဲ့နတ်ဗြဟ္မာတွေအားလုံးကို ဥပပတ္တိနတ်ဥပပတ္တိဒေဝလို့ဆိုခြင်းဖြစ်ပါတယ်။နောက်နံပါတ်3ကဝိသုဒ္ဓိဒေဝဝိသုဒ္ဓိနတ်ဖြစ်ပါတယ်။ဝိသုဒ္ဓိနတ်ဆိုတာယဟန္တာပုဂ္ဂိုလ်တွေကိုဖော်ဆိုခြင်းဖြစ်ပါတယ်။ဒါကြောင့်အလုံးပြန်ပြီးတော့ခြုံလိုက်ရင်ဒေဝနတ်၃မျိုးဖြစ်ပါတယ်။ တံဗုဒ္ဓိဒေဝဥပပတ္တိဒေဝဝိသုဒ္ဓိဒေဝဆိုပြီးတော့နတ်၃မျိုးရှိတယ်ဆိုတာအလုံးမှတ်သားထားသင့်ပါတယ်ယခုမြတ်စွာဘုရားကိုမင်္ဂလာတရားဟောဖို့ရန်လာရောက်လျှောက်ထားတဲ့ဒေဝနတ်ကတော့အဲ့ဒီနတ်၃မျိုးမှာဥပပတ္တိဒေဝဥပပတ္တိနတ်မျိုးပဲဖြစ်ပါတယ် နောက်မနုဿအဓိပ္ပာယ်ရှင်းပြပါမယ်မနုဿဆိုတာဘာသာပြန်ရင်လူလို့အဓိပ္ပာယ်ထွက်ပါတယ်အဲ့တော့မနုဿလူဆိုတာဘာကြောင့်မြန်မနုဿလို့ခေါ်တယ်လဲလူလို့ခေါ်တယ်လဲဆိုရင်ကဘာဥကာလတုန်းကပထမဦးဆုံးဖြစ်တဲ့ပုဂ္ဂိုလ်ဟာလူသားဟာမနုလို့ ခေါ်ဆိုပါတယ်သူ့ရဲ့နာမည်ကအဲ့ဒီအဲ့ဒီမနုကနေပြီးတော့နောက်ထပ်နောက်ထပ်ပေါက်ဖွာလာတာမို့လို့အာလုံးသောပုဂ္ဂိုလ်များဟာမနုမြည်သောပုဂ္ဂိုလ်ရဲ့သာသမီတွေဖြစ်တဲ့အတွက်ကြောင့်မနုဿာလို့ခေါ်ဆိုခြင်းဖြစ်ပါတယ်နောက်တစ်မျိုးကဘာကြောင့်မနုဿလူလို့ခေါ်တယ်လဲဆိုရင်စိတ်ထား မြင့်မြတ်တဲ့အတွေ့အကြုံလည်းပဲမနုဿလူလို့ခေါ်ဆိုခြင်းဖြစ်ပါတယ်နောက်တစ်မျိုးအသေးပဲပြောမယ်ဆိုရင်တော့ကာရဏကာရဏမနတိသာနာတိတိမနုသောအကြောင်းဟုတ်တာနဲ့အကြောင်းမဟုတ်တာနောက်ကောင်းတာနဲ့ဆိုးတာတွေကိုခွဲခြားနားလည်သိရှိတတ်လို့ မနုဿလူလို့ခေါ်ဆိုခြင်းဖြစ်ပါတယ်။ဒါဒါကတော့ဒေဝဆိုတဲ့အတိပယ်ရဲ့မနုဿဆိုတဲ့ပုတ်ရဲ့အတိပယ်လေးတွေကို ပိဋကတ်တော်မှာလာတာလေးတွေကိုထုံနှုတ်ပြီးတော့ပြောပြခြင်းပဲဖြစ်ပါတယ်။အဲဒီတော့မင်္ဂလာတရားကိုသိချင်နေကြတာလူတွေရော နတ်တွေကောမြမာတွေကော၁၂နှစ်တောင်မှကြာခဲ့ပါပြီဒါကိုရည်ရွယ်ပြီးတော့နတ်သားကလူတွေကောနတ်တွေကောမင်္ဂလာတရားနာကြားခြင်းတွေကြပါတယ်ဒါကြောင့်မင်္ဂလာတရားဟောတော်မူပါလို့လျှောက်ထားခြင်းဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားကနတ်သားလျှောက်အပြီးမှာမင်္ဂလာတရား 38ပါးကိုတစ်ခုပြီးတစ်ခုဟောပြတော်မူခဲ့ပါတယ်ပထမဆုံးဟောတဲ့ခါထာကအသေဝနာစပါဠာနံပန္တိတာနိစသေဝနာပူဇာစပူဇနီယနံဧတံမင်္ဂလမௌတမံဆိုပြီးတော့ပထမခါထာနဲ့မင်္ဂလာတရား၃ပါးကိုဟောပြတော်မူပါတယ် အဲတော့အဲ့ဒီမင်္ဂလာတရားတွေတစ်ခုချင်းတစ်ခုချင်းကိုဘုံဘုံအနေနဲ့နားလည်အောင် ရှင်းပြပေးသွားမှာဖြစ်ပါတယ်နံပါတ်1မင်္ဂလာလေးကိုမှတ်သားကြည့်မယ်နံပါတ်1ကပါဠိဆိုရင်အသေးဝနာစဘာလာနံဘာသာပြန်မယ်ဆိုရင်တော့လူမိုက်ကိုမှမီဝဲရာလူမိုက်ကိုမှမီဝဲခြင်းသည် မင်္ဂလာတစ်ပါးဖြစ်ပါတယ် နံပါတ်1လူမိုက်ကိုမမီဝဲရလူမိုက်ကိုပါဠိမှာဘာလလို့မိတ်ဆိုပါတယ်အဲ့တော့အဲ့ဒီဘာလလူမိုက်ရဲ့အဓိပ္ပာယ်ကိုလည်းပဲအာလုံးသိရှိနားလည်သင့်ပါတယ်ဘာလဆိုတာပစ္စုပန်အကျိုးစီးပွားတွေကို နောက်နောက်တမလွန်အကျိုးစီးပွားတွေကိုဖျက်ဆီးတတ်လို့မို့လို့လူမိုက်ဘာလလို့ခေါ်ဆိုခြင်းဖြစ်ပါတယ်အဲ့တော့ဘာလလူမိုက်ဟာမျက်မှောက်ပြစ်စုံပံဘဝမှာမကောင်းတာမှသမျှအကုန်လုံးတယ်အဲ့တော့အများသူငါကိုလည်းပဲအမြဲတမ်းဒုက္ခပေးနေရှိပါတယ်။ဒါကြောင့်ပြစ္ဆုတ်ပံမှာလည်းပဲ ကြီးပွားတဲ့ကြီးပွားထိုက်တာတွေအလုံးဖြစ်စည်းနေတာဖြစ်ပါတယ်။နောက်အဲ့ဒီပုဂ္ဂိုလ်သိဆုံးသွားရင်လည်းပဲနောက်ဘဝမှာကောင်းတဲ့ဘဝဆိုတာမဖြစ်နိုင်ပါဘူး။အပင်ငရဲပဲ ရောက်ရှိမှာဖြစ်တဲ့အတွက်ကြောင့်တမလွန်အကျိုးစီးပွားကိုလည်းပဲဖြစ်စည်းတဲ့ပုဂ္ဂိုလ်လို့ဆိုလိုခြင်းဖြစ်ပါတယ်။နောက်တနည်းပြောမယ်ဆိုရင်တော့ပါဠလူမိုက်ဆိုတာ မျက်မှောက်ပြစ္ဆုတ်ပံဘဝရဲ့အကျိုးစီးပွားမဲ့တွေကိုနောက်နောက်တမလွန်ဘဝရဲ့အကျိုးစီးပွားမဲ့တွေကိုသာယူတတ်တဲ့ပုဂ္ဂိုလ်လှုပ်တတ်တဲ့ပုဂ္ဂိုလ်ဟိုလိုလည်းပဲပါဠိလို့ခေါ်ဆိုခြင်းဖြစ်ပါတယ်အဲ့တော့ပါဠိလူမိုက်ကိုအလုံးတွေ့ဘူးကြုံဘူးကြမှာဖြစ်ပါတယ်အဲ့ဒီပါဠိလူမိုက်ဟာပြစ္ဆုတ်ပံမှာ ကောင်းရာကောင်းကျိုးမှန်သမျှတွေကိုမယူဘဲနဲ့မကောင်းတာတွေယူပဲသူကအာလုံးလိုက်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါလေအဲ့တော့ဒီဘဝမကောင်းတာတွေလုပ်ရင်နောက်နောက်တမနောမှာလည်းပဲအပေဘဝငရဲဘဝကိုရောက်ရှိမှာဖြစ်တဲ့အတွက်ကြောင့်ပြစ္ဆုတ်ပံလည်းအကျိုးမဲ့တွေကိုယူသလိုတက်မလွန်လည်းပဲအကျိုးမဲ့ကိုယူတဲ့ပုဂ္ဂိုလ်လို့ဒါကိုဘာလလို့ခေါ်ဆိုခြင်းဖြစ်ပါလေ အဲ့တော့တင်ဂုတ်တရနိကေမှာဘာလလူမိုက်နဲ့ပတ်သက်ပြီးတော့ဘာလဝဲဆိုတာဗုဒ္ဓမြတ်စွာဘုရားဟောကြားတော်မူထားတာရှိပါတယ်အဲ့တော့လူမိုက်ဖို့သိဖို့ရန်အတွက်လူမိုက်ရဲ့အမှန်သား၃ချက်ရှိပါတယ်အဲ့တော့ဒီ၃ချက်ကိုကြည့်ပြီးတော့သူဟာလူလိုက်လူမိုက်လား လူလိမ္မာလားဆိုတာခွဲခြားလို့ရပါတယ်နံပါတ်1ဒုစိန်တိတစိန်ဒီလူမိုက်တွေဟာအမြဲတမ်းမကောင်းတာတွေပဲကြံစီစဉ်းစားလေးရှိပါတယ်မကောင်းတာကြံစီတယ်ဆိုတော့မနောကံ၃ပါးဖြစ်ပါတယ်ပိဿာဇာပါဒမိစ္ဆာ ဒိဋ္ဌိဆိုပြီးတော့ဒီ၃ပါးဖြစ်ပါတယ်အပိဿာဆိုတာကသူများတွေပိုင်ဆိုင်တဲ့စီစဉ်ဥစ္စာတွေကိုမတရားလိုချင်တာဖြစ်ပါတယ်သူများပိုင်ဆိုင်တဲ့ဥစ္စာတွေကိုငါသိမ့်ပိုက်လိုက်ရရင်ကောင်းပါပဲငါဥစ္စာဖြစ်ရင်ကောင်းပါပဲလို့မတော်မတရားကြံစီနေခြင်းဟာဒါအပိဿာဖြစ်ပါတယ်နောက် ဖြာပါဒဖြာပါဒဆိုတာသူများသည်ပျက်စီးရာပျက်စီးကြောင်းကိုကြံစီနေခြင်းပဲဖြစ်ပါတယ်ဥပမာတတ္တဝါတွေမိမိမုံနေတဲ့ပုဂ္ဂိုလ်ဖြစ်စေအခြားတတ္တဝါတွေဖြစ်စေသိကြပါစေပျက်စီးကြပါစေအလုံးနစ်နာ ဆုံးရှုံးကြပါစေဆိုပြီးတော့မကောင်းတာကြံစီနေခြင်းဟာဖြာပါဒဖြစ်ပါတယ်နောက်မိစ္ဆာဒိဋ္ဌိ မိစ္ဆာဒိဋ္ဌိဆိုတာလွဲမှားသောအယူအဆတွေယူဆထားခြင်း ဖြစ်ပါတယ်လောကမှာလှူရလဲအကျိုးမရှိဘူးပေးတာလဲအကျိုးမရှိဘူးကောင်းတာလုပ်ရင်လဲကောင်းကျိုးမရဘူးမကောင်းတာလုပ်ရင်လဲမကောင်းတာမဖြစ်ဘူးဆိုပြီးတော့လွဲမှားတဲ့အယူအဆတွေဖြစ်နေခြင်းကိုပိဿာဒိဋ္ဌိလို့ခေါ်ဆိုပါတယ်အဲဒီတော့ပိဿာပြာပါတာ မိစ္ဆာဒိဋ္ဌိခေါ်တဲ့မနောကံ၃ပါးမကောင်းတာတွေကြံစီတွေးတောနေတဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာလူမိုက်လို့ဒါသိရှိရပါတယ်နံပါတ်2လူမိုက်လို့သိရှိဖို့ရအတွက်လက္ခဏာတစ်ခုကဒုဗ္ဗာတိတဘာတိမကောင်းတာတွေပြောဆိုနေရင်သူဟာလူမိုက် ဖြစ်ပါတယ်လူမိုက်လို့သိနိုင်ပါတယ်မကောင်းတာပြောတယ်ဆိုတာ၄ချက်ရှိပါတယ်မူတာဝါဒလိန်တယ်လှဲပြားပြောဆိုခြင်းဖြစ်ပါတယ်နောက်ပိတုနာဝါစာတဲ့ဦးနဲ့တဲ့ဦးပွဲပြားသွားအောင်ဂုံးတိုက်စကားပြောဆိုခြင်းဖြစ်ပါတယ်နောက် ပရုဒဝါစာ စကားပြောတဲ့အခါမှာကြံကြံတန်တန်ဆဲဆိုပြီးတော့ပြောဆိုခြင်းနောက်တန်ဖတ်ပလာပါလောကလည်းအကျိုးမရှိဓမ္မလည်းအကျိုးမရှိတဲ့စကားမျိုးတွေကိုပြောဆိုနေခြင်းဒါတွေဟာမကောင်းသောပြောဆိုခြင်းတွေဖြစ်ပါတယ်အဲ့တော့မုဒဝါဒပိတုနာဝါစာ ရုတဝါစာတန်ဖပလာပခေါ်တဲ့မကောင်းတဲ့စကားတွေပြောဆိုနေပြီဆိုရင်သူဟာလူမိုက်ပဲဖြစ်ပါလေလူမိုက်လို့သိရှိနိုင်ပါလေနောက်နံပါတ်3လူမိုက်လို့သိရှိနိုင်တဲ့လက္ခဏာတစ်ပါးကဒုက္ကတကမ္မကာရီမကောင်းတာတွေလုပ်နေရင်သူဟာလူမိုက်လို့ သိရှိနိုင်ပါတယ်အဲ့တော့မကောင်းတာတွေလုပ်တယ်ဆိုတာကပါဏာတိပါဒသူများရဲ့အသက်တွေကိုသတ်ဖြတ်နှိပ်စက်ခြင်းဖြစ်ပါတယ်အဒိဏဒါနာသူများရဲ့ပစ္စည်းဥစ္စာတွေကိုခိုးယူခြင်းဖြစ်ပါတယ်နောက်ကာမေစုမိစ္ဆာကြတာသူများရဲ့တာမယာကို လိုက်လံစော်ကားဖြစ်စီခြင်းဖြစ်ပါတယ် ဒီသုံးချက်ဟာမကောင်းတဲ့လှုပ်ဆောင်ချက်သုံးချက်ဖြစ်ပါတယ်အဲဒီတော့ပြန်ပြီးတော့ချုပ်လိုက်မယ်ဆိုရင်လူမိုက်လို့သိရှိနိုင်တဲ့လက္ခဏာသုံးချက်ကနံပါတ်1မကောင်းတာကြံစီခြင်းနံပါတ်2မကောင်းတာပြောဆိုခြင်းနံပါတ်3မကောင်းတဲ့အလုပ်ကိုလှုပ်ဆောင်ခြင်းဖြစ်ပါတယ်ဒီသုံးချက်လှုပ်ဆောင်နေခြင်း လူမိုက်လို့သတ်မှတ်လို့ရပါတယ်မိမိတို့ကိုယ်တိုင်လည်းပဲကိုကိုကိုလူမိုက်လားလူလိမ်ပါလားဆိုတာခွဲခြားလို့ရပါတယ်အဲ့တော့မကောင်းတာကြံရင် ကိုကိုကိုလည်းလူမိုက်ဖြစ်နေပြီမကောင်းတာတွေပြောဆိုနေရင်ငါဟာလူမိုက်ဖြစ်နေတယ်မကောင်းတဲ့အလုပ်တွေကိုလုပ်နေရင်ငါဟာလူမိုက်ဖြစ်နေတယ်ဆိုတာကိုကိုကိုလည်းလူမိုက်လူလိမ်ပါခွဲခြားလို့ရရှိနေပါတယ် တခါနောက်ထပ်တစ်ခုမြတ်စွာဘုရားဟောတယ်လူမိုက်လို့သိရှိနိုင်တဲ့လက္ခဏာ၃ပါးနောက်ထပ်၃ပါးကနံပါတ်၁ကိုယ့်ရဲ့အပြစ်လောက်ထားတာကိုအပြစ်လို့မမြင်ရင်လည်းဒါလူမိုက်လို့သတ်မှတ်လို့ရပါတယ်အဲ့တော့တချို့က ကိုယ်တိုင်အပြစ်တွေလုပ်ထားပြီးတော့ကိုယ်လုပ်ထားတဲ့ဟာတွေကို အပြစ်လို့တချို့ကမမြင်ကြပါဘူးငါလုပ်တာကောင်းတယ်လို့ပဲဒီလိုပဲမြင်နေခြင်းဟာဒါသူကလည်းလူမိုက်ရဲ့လက္ခဏာတစ်ချက်ဖြစ်ပါတယ်နောက်နံပါတ်2ကအပြစ်ကိုအပြစ်မှန်သိရင်ဝန်ခံရမယ်အဲ့ဒီအပြစ်တွေပျောက်သွားအောင်ကုစားရမယ် တချို့တချို့ကြတော့အပြစ်ကို အပြစ်မှန်သိပြီးတော့အဲ့ဒီအပြစ်တွေကိုဝန်မခံဘူးမကုစားဘူးဆိုရင်လေသူဟာလူမိုက်ပါပဲဘုရားဟောထားပါတယ်နောက်နံပါတ်3ကတချို့ကအပြစ်လုပ်ထားတယ်ကိုလှုပ်ထားတဲ့အပြစ်ကိုအပြစ်မှန်သိပြီးတော့ဝန်ခံတယ်ကုစားလာပြီဆိုလို့ရှိရင်နားလည်ပေးရမယ်ခွင့်လွှတ်ပေးရမှာဖြစ်ပါတယ် အဲ့လိုမဟုတ်ဘဲနဲ့သူများအပြစ်တောင်းပန်တာကိုလက်မခံတာလည်းပဲလူမိုက်ရဲ့လက္ခဏာတစ်ချက်ဖြစ်ပါလေပြန်ပြီးတော့ချုပ်လိုက်မယ်ဆိုရင်ဒီသုံးမှာလူမိုက်ရဲ့လက္ခဏာ၃ချက်နံပါတ်1အပြစ်လုပ်ပြီးတော့အပြစ်လို့မမြင်တာတစ်ချက်နောက်နံပါတ်2က အပြစ်ကိုအပြစ်မှန်သိပြီးတော့မကူစားတာမတောင်းပန်တာဒါလည်းပဲတစ်ချက်နောက်နံပါတ်3အပြစ်ကိုအပြစ်မှန်သိပြီးတော့လာရောက်တောင်းပန်တဲ့ပုဂ္ဂိုလ်ကို ခွင့်လွတ်မပေးတာနားလည်မပေးတာဆိုပြီးတော့လူမိုက်ရဲ့လက္ခဏာ3ချက်ဖြစ်ပါတယ်ဒါကြောင့်ဒီနေ့အလုံးမင်္ဂလာတုတ်ကိုနာယူနေကြတဲ့ပုဂ္ဂိုလ်တွေအနေနဲ့မိမိတို့ဒီလက္ခဏာ3ပါး နဲ့ညီနေသလားမညီဘူးလားသုံးသပ်ဖို့လိုပါတယ်အဲ့တော့ဒီပြောခဲ့တဲ့လက္ခဏာ၃ပါးနဲ့ညီနေရင်တော့ကိုယ့်ကိုယ်ကို လူမိုက်ဖြစ်မှမသိဖြစ်နေပါလိမ့်မယ်ဒါကြောင့်လူမိုက်လက္ခဏာ၃ပါးနဲ့၃ပါးမှလွတ်အောင်ကိုယ့်ကိုယ်ကိုလူလိမ္မာ ဖြစ်အောင်လည်းပဲကြိုးစားကြဖို့တိုက်တွန်းချင်ပါတယ်တခါဘုရားကမိန့်ပြန်တယ်လူမိုက်ဆိုတာ ယောစအနာဂတံဘာရံဝတိလောကမှာမိမိတာဝန်မကျတဲ့လုပ်ငန်းမိမိနဲ့မသက်ဆိုင်တဲ့လုပ်ငန်းတွေကိုဝင်ရောက်လုပ်ကင်နေခြင်းဟာလည်းပဲလူမိုက်ဖြစ်ပါတယ်တက္ကမိမိသက်ဆိုင်တဲ့လုပ်ငန်းမိမိတာဝန်ကျတဲ့လုပ်ငန်းကိုကြတော့ခြေပွန်အောင်မလုံဆောင်တဲ့ပုံကဟာလည်းပဲလူမိုက်လို့မိတ်ဆိုပါတယ် ဒီနေရာမှာတော့လူမိုက်ရဲ့လက္ခဏာနှစ်ချက်ဖြစ်ပါတယ်ကိုတာဝန်မကြတဲ့လုပ်ငန်းကိုနဲ့ပတ်သက်ဆိုင်တဲ့လုပ်ငန်းကိုလှုပ်ဆောင်ခြင်းလဲလူမိုက်ကိုကြတဲ့တာဝန်ကိုကြတော့ကြေပွန်စွာမထမ်းဆောင် မလုတ်ကင်ခြင်းဟာလဲလူမိုက်ပဲဖြစ်ပါတယ်အဲကြောင့်ယနေ့အလုံးတရားနာနေတဲ့တရားဓမ္မတွေအနေနဲ့ဒီလက္ခဏာနှစ်ပါးမိမိတို့မှာရှိနေသလားမရှိဘူးလားဆိုတာလည်းပဲသုံးသပ်ဖို့ လိုပါတယ်ဒီလက္ခဏာနှစ်ပါးရှိနေရင်လူမတ်ဒီလက္ခဏာနှစ်ပါးမရှိဘူးဆိုရင်တော့ပညာရှိများဖြစ်တယ်လို့သတ်မှတ်ရမှာဖြစ်ပါတယ်ဒီတော့ဘာလနဲ့ပတ်သက်ပြီးတော့ပိဋကတ်တော်မှာဟောထားတဲ့သုတ်တန်တွေအများကြီးရှိပါတယ်ပြောမယ်ဆိုရင်တော့ဘာလနဲ့ပတ်သက်တဲ့သုတ်တန်တွေအများကြီးပါပဲအဲ့တော့ပြောစရာလည်းပဲနည်းနည်းကြံပါသေးတယ်လို့ဒါကြောင့် ဒီနေ့တော့ဖြင့်ဘာလရဲ့အတိတ်ပဲလေးဒီလောက်လေးနဲ့ပဲအချိန်လေးရှိသွားပြီဖြစ်တဲ့အတွက်ကြောင့်ဆရာနာရအောင်ယခုပြောခဲ့တဲ့ဘာလရဲ့အင်္ဂါလက္ခဏာတွေထဲမှာလွတ်အောင်အလုံးကြိုးစားနေထိုင်ကြပါလို့တိုက်တွန်းရင်းနဲ့ယနေ့မင်္ဂလာသုတ်ဟောပြသင်ပြမှုကိုဆရာနာပါမယ်အလုံးကိုစိတ်နှပြကျမ်းပါချမ်းသာကြပါစေ။ လောကသာသနာအကျိုးများတိုးတက်အောင်ဆောင်ရွက်နိုင်ကြပါစေ။ကကြည်သုံးပါးလည်းအလုံးကျော်လွှားနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါတယ်။